တမန်တော်ဝတ္ထုအခန်းကြီး၄အငယ်၁မှ9ထိုသောတမန်တော်တို့သည် လူများတို့အားဟောပြောစဉ်တွင်ဗိမာန်တော်မှုမှစသောယေဘရဟိတ်တို့နှင့်ဇတ်တုကဲများတို့သည်လာကြသဖြင့်တမန်တော်တို့သည်လူများတို့အားဆုံးမဩဝါဒပေး၍ယေရှုကိုအကြောင်းပြုလျက်တည်ခြင်းမှထမြောက်ခြင်းတရားကို ဟောသောကြောင့်ထိုမင်းများတို့သည်စိတ်ပူပန်ခြင်းရှိသည်နှင့် တမန်တော်တို့ကိုဖမ်းဆီးပြီးမှညအချိန်ဖြစ်သောကြောင့်နက်ဖြန်နေ့တိုင်အောင်နှောင်အိမ်၌ချုပ်ထားကြ၏တရားနာသောသူအများတို့သည်ယုံကြည်ခြင်းသို့ရောက်၍အရေအတွက်အားဖြင့်လူ9000မြတ်လောက်ရှိကြ၏နက်ဖြန်နေ့ရောက်သောမင်းအရာရှိ လူအကြီးကဲကျမ်းပြူဆရာတို့နှင့်ယေပရဟိအာနကယပယောဟန်အာလီဇန်ဒရုမှစ၍ယေပရဟိမင်းမျိုး ရှိသမျှတို့သည်ယေရုရှလင်မြို့၌စုဝေးကြပြီးလျှင်တမန်တော်တို့ကိုအလယ်၌ထား၍တင်တို့သည်အဘယ်သို့သောတကူအဘယ်သူ၏နာမအားဖြင့်ဤအမှုကို ပြုသည်ဟု မေးမြန်းကြ၏အငယ်ရှိမှဆနှစ်ထိုအခါပေကျုသည်တန်ရှင်းသောဝိညာဉ်တော်နှင့်ပြည့်လျက်လူများကိုအစိုးရသော မင်းတို့နှင့်ဤဒေလံအမျိုးအကြီးကဲ့သို့အင်္ဂါချွတ်တဲ့သောသူကိုယေရှုပြု၍ သူသည်အနာရောဂါနှင့်အဘယ်သို့ကင်းလွတ်သနည်းဟုငါတို့သည်ယနေ့အစစ်ခံရလျှင်၊သင်တို့သည်လက်ဝါးကပ်တိုင်မှာကွပ်မျက်၍ဘုရားသခင်သည်သေခြင်းမှထမြောက်စေတော်မူသော နာဇရက်မြို့သားယေရှုခရစ်၏နာမတော်အားဖြင့်၊ဤသူသည်သင်တို့မျက်မှောက်၌ကျန်းမာလျက်ရှိသည်ကိုသင်တို့မှစ၍ဣသရေလလူအပေါင်းတို့သိမှတ်ကြလော့။ထိုသခင်ကား၊သင်တို့သည်တိုက်ကိုတည်လုပ်သောအခါပယ်ထား၍ နောက်တဖန်တိုက်တောင့်အထွတ်ဖျားသို့ ရောက်ပြန်သောကြောက်ဖြစ်တော်မူ၏ထိုသခင်မှတပါအဘယ်သူမျှကယ်တင်ခြင်းအမှုကို မတတ်နိုင် ထိုသခင်ဤနာမတော်မှတပါငါတို့ကိုကယ်တင်နိုင်သောနာမစုံတစ်ခုမျှကောင်းကင်အောက်လူတို့တွင် မပေါ်မရှိဟုပေတျုသည်ထိုသူတို့အားမွဲ့ဆို၏အငယ်73မှ78ထိုသူတို့သည်ပေတျုနှင့်ယောဟန်တို့၏ ရဲရင်ချင်းတတ္တိကိုမြင်၍လူတက်မဟုတ်လူတာမညတာဖြစ်သည်ကိုတိမှတ်သဖြင့်အံ့ဩ၍နေကြ၏ထိုသူနှစ်ယောက်တို့သည်အထက်ကယေရှုနှင့်အတူရှိသည်ကိုတတိယ၍၎င်းအနာကင်းလွတ်သောသူသည်ထိုသူတို့နှင့်အတူရှိနေသည်ကိုမြင်၍၎င်းညင်းခုန်ဆိုးပွဲရာမရှိမတွေ့ကြတမန်တော်တို့ကိုလွတ်တော်မှထွက်သွားစေပြီးလျှင်ဤသူတို့ကိုအဘယ်သို့ပြုအပ်မည်နည်း သူတို့သည်ထင်ရှားစွာသောနိမိတ်လက္ခဏာကိုပြပြီးသည်ကိုယေရုရှလင်မြို့၌နေသောသူအပေါင်းတို့သည်သိမြင်ကြ၏။ငါတို့သည်လည်းငြင်းခုံခြင်းငှါမတတ်နိုင်ပြီ။သို့သော်လည်းလူအများထဲ၌သာ၍မနှံ့မပြားစေခြင်းငှါ၊နောက်တဖန်ထိုနာမကိုအမှီပြုလျက်၊အဘယ်သူကိုမျှမဟောမပြောနှင့်ဟူ၍သူတို့ကိုကျပ်တည်းစွာခြိမ်းချောက်ကြကုန်အံ့ဟုအချင်းချင်းတိုင်ပင်ပြီးမှ၊တမန်တော်တို့ကိုခေါ်၍ ယေရှု၏နာမကိုအမိပြုလျက်ဟောပြောတုံတင်ခြင်းကိုအလျှင်းမပြုနှင့်ဟုအမိန့်ရှိကြ၏အငယ်၁၉မှ22ပေကျုနှင့်ယောဟန်တို့ကလည်းဘုရားသခင်၏စကားတော်ကိုနားထောင်သည်ထက်တင်တို့၏စကားကိုတာ၍နားထောင်တော်ဘုရားသခင်ရှေ့မှာကောင်းမီမကောင်းမီကိုဆင်ခြင်၍စီရင်ကြလော့ငါတို့သည်ကြားလျက် မြင်လျက်ရှိသောအရာတို့ကိုမဟောမပြောဘဲမနေနိုင်ဟု ထိုသူတို့အားဆိုကြ၏။ထိုအခါတမန်တော်တို့၌အပြစ်ဒဏ်ပေးသင့်သော အကြောင်းကို မတွေ့သဖြင့်တဖန်ခြိမ်းချောက်ပြီးလျှင်လွှတ်ကြ၏။အကြောင်းမူကား၊အနာကင်းခြင်းနိမိတ်လက္ခဏာကိုခံရသောသူသည် အသက်လေးဆယ်ကျော်ရှိသည်ဖြစ်၍၊လူအပေါင်းတို့သည်ထိုအမှုကိုထောက်လျက်ဘုရားသခင်၏ဂုဏ်တော်ကိုချီးမွမ်းကြ၏။ အငယ်23မှ31တမန်တော်တို့သည်လွတ်သောအခါမိမိတို့အပေါင်းအသင်းရှိရာသို့တွား၍မိမိတို့အားယေဘုဟိအကြီးတို့နှင့်လူအကြီးကဲတို့ပြောဆိုသမျှကို ပြန်ကြားကြ၏ထိုသူများတို့သည်ကြားရလျင်တညီတညွတ်တီဘုရားသခင်ထံသို့အတန်ကိုလွှင့်လျက်အစိုးရတော်မူသောအရှင် ကိုရောဒီကောင်းကင် မြေကြီးသမုတ်တရားမှဆ၍ ထိုအရပ်တို့၌ရှိသမျှတို့ကိုဖန်ဆင်းတော်မူသောဘုရားသခင်ဖြစ်တော်မူ၏။ကိုယ်တော်ကလည်း၊လူမျိုးတို့သည်အဘယ်ကြောင့်ရုန်းရင်းခတ်ပြုကြသနည်း။လူစုတို့သည်အဘယ်ကြောင့်အချည်းနှီးကြံစည်ကြသနည်း။လောကီရှင်ဘုရင်တို့သည်ထကြ၍၊မှူးမတ်အရာရှိတို့လည်းထာဝရဘုရားနှင့် ခရစ်တော်ကိုရန်ဘက်ပြုလျက်စည်းဝေးကြ၏ဟုကိုယ်တော်ကျွန်ဒါဝိဒ်၏နှုတ်ဖြင့်ဗျာဒိတ်ထားတော်မူသည်နှင့်အညီ၊ဟေရုဒ်မင်း ပုန်တိပိလမင်းမှဆ၍ဣဒေလမျိုးသားတပါမျိုးသားတို့သည် ကိုရောဤအလိုရှိသည့်အတိုင်းရှေးမဆွကလက်တော်ဖြင့်ခွဲကံမှတ်သားတော်မူနှင့်သမျှတို့ကို ပြုခြင်းငှာဘိတ်သိက်ပေးတော်မူသောသားတော်မြတ်ယေရှုကိုဤမြို့၌ရံပဲ့ပြု၍စီဝေးကြပြီးအမှန်ဖြစ်ပါ၏။အိုထာဝရဖျားယခုခါထိုသူတို့၏ချင်းချောက်ခြင်းကို မှတ်တော်မူပါ အနာယောဂါငြိမ့်စေခြင်းငှါလက်တော်ကိုဆန့်တော်မူ၍တန်ရှင်းသောသားတော်ယေရှု၏နာမတော်အားဖြင့်နမိတ်လက္ခဏာအံ့ဘွယ်သောအမှုတို့ကို ဖြစ်စေတော်မူစဉ်တွင်ကိုရော၏ကျွန်တို့သည်နှုတ်ကပတ်တရားတော်ကိုရဲရင်စွာဟောပြောပါမည်အကြောင်းကယ်မတနာတော်မူပါဟုဆုတောင်းကြ၏ထိုတို့ဆုတောင်းပတနာပြုပြီးမှဆုဝေးသောအရက်သည်တုန်လှုပ်၍ ထိုသူအပေါင်းတို့သည်တန်ရှင်းသောဝိညာဉ်တော်နှင့်ပြည့်သဖြင့်ဘုရားသခင်နှုတ်ကပတ်တရားတော်ကိုရဲရင်စွာဟောပြောကြ၏အငယ်32မှ35ယုံကြည်သောသူအပေါင်းတို့သည်စိတ်နှလုံးတည်ငြိမ်တည်ထီရှိကြ၍အဘယ်သူမျှမိမိဥစ္စာတစုံတစ်ခုကိုငါဥစ္စာဟု၍မဆိုဘဲလျက်ရှိသမျှသောဥစ္စာတို့ကိုဆက်ဆံသဖြင့် သုံးဆောင်ကြ၏သခင်ယေရှုထမြောက်တော်မူခြင်းအကြောင်းကိုတမန်တော်တို့သည်ကြီးသောတကိုးနှင့်တက်သေးခံ၍ထိုသူအပေါင်းတို့သည်ကြီးသောခြေဆုတော်နှင့်ပြည့်စုံကြ၏ထိုသူတို့တွင်ဆင်းရဲသောသူတယောက်မျှမရှိ အကြောင်းမူကားအိမ်မြေခွက်ကိုပိုင်သောသူရှိသမျှတို့သည် ရောင်းပြီးလျှင်ရသော အဖိုးကိုယူဆောင်ခဲ့၍တမန်တော်တို့၏ခြေရင်း၌ထားကြသဖြင့် လူများဆင်းရဲသည့်အတိုင်းအသီးသီးတို့အားဝေငှပေးကမ်းကြ၏။ယောသေအမည်ရှိ၍သက်သာစေခြင်း၏သားဟုဆိုလိုသောဗာနဗအမည်သစ်ကိုတမန်တော်တို့သမုတ်ခြင်းအားဖြင့်ရသောကုပရုပြည်သားလေဝိလူတယောက်သည်၊မိမိပိုင်သောမြေကို ရောင်းပြီးလျှင်၊ရသောငွေကိုဆောင်ခဲ့၍တမန်တော်တို့၏ခြေရင်း၌ 他里伊。